ရှမာကုခရစ်ဝင်။အခနျး3အငယ်1မှ6ထိုတရားစရပ်သို့တဖန်ဝင်တော်မူ၍၊ထိုစရပ်၌လက်တဘက်သေသောသူတယောက်ရှိ၏။ဥပုသ်နေ့၌သူ၏ရောဂါကိုငြိမ်းစေမည်၊မငြိမ်းစေမည်ကို ထိုသူတို့သည်ကိုယ်တော်၌အပြစ်တင်ခွင့်ကိုရှာ၍ချောင်းကြည့်ကြ၏။ကိုယ်တော်ကလည်း၊အလယ်၌မတ်တတ်နေလော့ဟုလက်တဘက်သေသောသူအားမိန့်တော်မူပြီးမှ၊ဥပုသ်နေ့၌ကျေးဇူးပြုအပ်သလော သူ့အကျိုးကိုဖျက်ဆီးအပ်သလော။အသက်ကိုကယ်အပ်သလော။သတ်အပ်သလောဟုပရိသတ်တို့အားမေးတော်မူလျှင်၊ထိုသူတို့သည်တိတ်ဆိတ်စွာနေကြ၏။ထိုအခါအမျက်တော်နှင့် သူတို့ကိုပတ်လည်ကြည့်ရှု၍သူတို့စိတ်နှလုံးမိုက်သောကြောင့်ဝမ်းနည်းတော်မူခြင်းရှိလျက်၊သင်၏လက်ကိုဆန့်လော့ဟုထိုသူအားမိန့်တော်မူ၍၊သူသည်မိမိလက်ကိုဆန့်လျှင်၊ထိုလက်သည်လက်တဘက်ကဲ့သို့ ပကတိဖြစ်လေ၏။ထိုအခါဖာရိရှဲတို့သည် ထွက်၍ကိုယ်တော်ကိုအဘယ်သို့ဖျက်ဆီးရအံ့နည်းဟု ဟေရုဒ်တပည့်တို့နှင့်ချက်ခြင်းတိုင်ပင်ကြ၏။ယေရှုသည်တပည့်တော်တို့နှင့်အတူအိုင်နားသို့ ပြောင်းကြွတော်မူ၍၊ဂါလိလဲပြည်၊ယေရုရှလင်မြို့မှစသောယုဒပြည်၊ဣဒုမဲပြည်၊ယော်ဒန်မြစ်တဘက်မှ လာကြသော လူများအပေါင်းတို့နှင့် တုရုမြို့၊ဇိဒုန်မြို့ပတ်ဝန်းကျင်အရပ်တို့မှ လာကြသော လူများအပေါင်းတို့သည် ပြုတော်မူသမျှကိုကြားလျှင်အထံတော်သို့လာကြ၏။လူများတို့သည်ကိုယ်တော်ကိုဝန်းရံ၍မထိခိုက်စေမည်အကြောင်း၊ကိုယ်တော်၏အနီးအပါးတွင်လှေတစင်းကိုအမြဲရှိစေခြင်းငှါတပည့်တော်တို့အားအမိန့်တော်ရှိ၏။အကြောင်းမူကား၊လူများတို့အားချမ်းသာပေးတော်မူသောကြောင့် ယောဂဝေဒနာနှိပ်စက်သောသူ ရှိသမျှတို့သည်ကိုယ်တော်ကိုတို့ခြင်းငှါတွန်းကြ၏။ညစ်ညူးသောနတ်တို့သည်လည်းကိုယ်တော်ကိုမြင်သောအခါပြပ်ဝပ်၍ကိုယ်တော်သည်ဘုရားသခင်၏သားတော်ဖြစ်တော်မူသည်ဟုဟစ်ကြော်ကြ၏။သိတင်းတော်ကို မပွင့်စေမည်အကြောင်းသူတို့အားကျပ်တည်းစွာပညတ်တော်မူ၏။13ထိုအခါကိုယ်တော်သည်တောင်ပေါ်သို့တက်၍ အလိုတော်ရှိသောသူတို့ကိုခေါ်တော်မူလျှင်၊အထံတော်သို့လာကြ၏။ကိုယ်တော်နှင့်အတူရှိနေစေခြင်းငှါ၎င်း၊တရားဟောသောအခွင့်၊အနာရောဂါတို့ကိုငြိမ်းစေ၍၊နတ်ဆိုးတို့ကိုနှင်ထုတ်နိုင်သော အခွင့်နှင့်စေလွှတ်ခြင်းငှါ၎င်း၊တကျိပ်နှစ်ပါးသော သူတည်းဟူသောပေတရုအမည်သစ်ကို ပေးတော်မူသောရှိမုန်၊မိုဃ်းကြိုးသားဟုဆိုလိုသောဗောနေရဂပ်အမည်သစ်ကိုပေးတော်မူသော ဇေဗေဒဲ၏သားနှစ်ယောက်ယာကုပ်နှင့်ယောဟန်၊အန္ဒြေ၊ဖိလိပ္ပု၊ဗာသောလမဲ၊မဿဲ၊သောမ၊အာလဖဲ၏သားယာကုပ်၊သဒ္ဒဲ၊ကာနနိတ်လူရှိမုန်၊ကိုယ်တော်ကိုအပ်နှံသောယုဒရှကာရုတ်တို့ကိုခန့်ထားတော်မူ၏။ထိုသူတို့သည်အိမ်သို့ဝင်ကြလျှင် အစာကို မစားနိုင်သည်တိုင်အောင် လူများတို့သည်တဖန်စုဝေးကြပြန်၏။ကိုယ်တော်၏အဆွေအမျိုးတို့သည်ကြားလျှင်၊သူသည်အရူးဖြစ်၏ဟု ဆို၍ကိုယ်တော်ကိုဘမ်းဆီးခြင်းငှါထွက်သွားကြ၏။ယေရုရှလင်မြို့မှလာသောကျမ်းပြုဆရာတို့ကလည်း၊သူသည်ဗေလဇေဗုလစွဲသောသူဖြစ်၏။နတ်ဆိုးမင်းကိုအမှီပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်ဟု ဆိုကြ၏။ကိုယ်တော်သည် သူတို့ကိုခေါ်၍ ဥပမာကို ဆောင်တော်မူလျက်၊စာတန်သည် စာတန်ကိုအဘယ်သို့နှင်ထုတ်နိုင်သနည်း။တိုင်းနိုင်ငံသည်မိမိနှင့် မသင့်မတင့်ကွဲပြားလျှင် မတည်နိုင်ရာ။အိမ်သည်လည်းမိမိနှင့် မသင့်မတင့်ကွဲပြားလျှင် မတည်နိုင်ရာ။စာတန်သည်မိမိတဘက်၌ထ၍မိမိနှင့်မသင့်မတင့်ကွဲပြားလျှင်မတည်နိုင်ဘဲဆုံးခြင်းသို့ရောက်လိမ့်မည်။သူရဲကို ရှေ့ဦးစွာမချည်မနှောင်လျှင် သူ၏အိမ်သို့ဝင်၍သူ၏ဥစ္စာကိုအဘယ်သူမျှမလုမယူနိုင်။သူရဲကိုချည်နှောင်ပြီးမှသူ၏အိမ်ကိုလုယူနိုင်၏။ငါအမှန်ဆိုသည်ကား၊ပြစ်မှားသောအပြစ်အမျိုးမျိုး၊ဘုရားကိုကဲ့ရဲ့သောအပြစ်အမျိုးမျိုးရှိသမျှတို့နှင့်လွတ်စေခြင်းအခွင့်ကို လူသားတို့သည်ရနိုင်ကြ၏။သန့်ရှင်းသောဝိညာဉ်တော်ကိုကဲ့ရဲ့သောသူသည်အပြစ်လွတ်စေခြင်းအခွင့်ကိုအဘယ်ကာလ၌မျှမရနိုင်ကြ ထာဝရအပြစ်ဒဏ်ကိုခံရသောသူ ဖြစ်ပေ၏ဟု မိန့်တော်မူ၏။အဘယ်ကြောင့်ဤသို့မိန့်တော်မူသနည်းဟူမူကား၊ကိုယ်တော်သည်ညစ်ညူးသောနတ်စွဲသောသူဖြစ်သည်ဟု ဆိုကြသတည်း။ထိုအခါမယ်တော်နှင့်ညီတော်တို့သည်လာ၍ပြင်မှာရပ်နေလျက်၊တစုံတယောက်သောသူကို ကိုယ်တော်ထံသို့စေလွှတ်၍ခေါ်ကြ၏ ခြံရံလျက်ထိုင်သောသူများတို့က၊မယ်တော်နှင့်ညီတော်တို့သည်ကိုယ်တော်ကိုရှာလျက်ပြင်မှာရှိကြပါ၏ဟုလျှောက်လျှင်၊ကိုယ်တော်က၊ငါ့အမိ၊ငါ့ညီကားအဘယ်သူနည်းဟုမေးတော်မူ၍၊ခြံရံလျက်ထိုင်သောသူတို့ကိုပတ်လည်ကြည့်ရှု၍၊ဤသူတို့သည်ငါ့အမိ၊ငါ့ညီပေတည်း။ဘုရားသခင်၏အလိုတော်ကိုဆောင်သောသူသည်ငါ့ညီ၊ငါ့နှမ၊ငါ့အမိဖြစ်သတည်းဟုမိန့်တော်မူ၏။